လောဘအပြည့်ဒေသစေပေတိပုဂ္ဂိုလ်က ပလဝံဧရိမဆိုတာကြားပြီးတော့မဟုတ်လားဉာဏ်မှာဒုက္ခမမှာဒုက္ခမမှာပလဝံဧရိမဆိုတာဉာဏ်တာပါဒဗေဒယဟနာမှာဒီပတ်ခပိကျင်းပြီးတဲ့ပုဂ္ဂိုလ်ရုပ်သိအင်္ဂါကလည်းအမှန်တန်တဲ့လှပါတယ်ရှိဘဝရှိဘဝတွေတုန်းကရုပ်သိအင်္ဂါတဲ့လှပါကြောင်းလူတိုင်းတွေဒီကကြည့်ရဘူးလို့ သံဃာပြုကြတယ်အဝိထေရီပြုကြပြုတယ်အဲ့လိုပြုရတဲ့အခါမှာလည်းသူကဆူတောင်းတာအဲ့လိုဆူတောင်းတယ်ဒါကြောင့်မလို့ဥပ္ပလဝဏတဲ့ဥပ္ပလဆိုတာကြာဝဏဆိုတာကအစင်းကြာအစင်းရဲ့လို့ဆက်လာတော့အစင်းကြီးရပါလို့ဤလို့ဆူတောင်းပြတဲ့ပုဂ္ဂိုလ်ဒါကြောင့်ဥပ္ပလဝဏထေရီမညာလားမြင်ဘူးလားမနဲ့နေတော့ အဲ့ဒီဘာနဲ့ဘယ်ဟာပူလာဇဘာပူလာတယ်ဩဒါကြောင့်ဘုရားအဲ့ဒီထေရမဟာမြတ်စွာဘုရားရဲ့တရားတော်နာကြားရပြီးတော့ဗราတရားပြုလို့မလို့မြတ်စွာဘုရားရဲ့ဘာဝနာမှာဝင်ပြီးတော့ဒုက္ခမှာပြုပြီးဉာဏ်တရားပြုကြပါများအထုတဲ့အခါကျတော့မလေးကိုကိုလေးကြီးရာရတနာရတ္တဘုံညာရပြီးတော့ဉာဏ်နာမဖြစ်သွားတယ် ဘုဘဝကလေးကရုပ်ဆင်းအင်္ဂါတင့်နေကြပါတယ်အမျိုးသမီးဘိက္ခုနီမှာတင့်တဲ့အခါကျတော့ဘလောက်ကြီးကြီးပြာကောင်းတယ်ဆင်းလိုက်ပြီနော်ဆင်းလိုက်ကြီးကြီးပြာကောင်းတယ်ဒါကြောင့်မလို့ဒီအများကြီးနေကြတော့ကုသိုလ်တော့ကုသိုလ်ပွားကြတယ်ဗရာတရားပြကြတယ်တို့တော့အဲ့ဒီမှာဗရာမပြည့်စုံတဲ့တဏှာဖြစ်နေတဲ့ပုဂ္ဂိုလ်တရားကလည်းရှိတယ်အဲ့ဒီဒုက္ခမိမကိုလူရဲက စိတ်ထဲမှာနှုတ်တဲ့သဘောကြပြီးပါရတတ်နေပြီးတော့လောကသဘောအရပြောရမယ်ဆိုလို့ဒီမေတ္တာပေါ်ကိုချစ်ခင်နေတယ်ပေါ့လေ။ဒါမေတ္တာပေါ်ကိုချစ်ခင်နေတဲ့ကမေတ္တာဆိုတဲ့စကားလုံးကအမှန်ကမိမိအာရုံပြုတဲ့ပုဂ္ဂိုလ်ချမ်းသာအေးမြရေလိုတဲ့စိတ်ဟုတ်တယ်မဟုတ်လား။ဒါပေမဲ့အခုဒီလိုက ပုဂ္ဂိုလ်ကိရိနာကိုလူဘဝကလေးကနေပြီးတော့တာယာမုပ္ပတ္တနဲ့ဆံနိုင်ကြချမ်းသာကိုချမ်းသာလေလူရာလားကိုချမ်းသာခြင်းလားကိုချမ်းသာခြင်းလားဒီလိုကလေးကိုမေတ္တာဟုတ်ပါမလားဒါနဲ့လောကမှာပြောကြတာကတော့မေတ္တာတော့ဝင်စိတ်ကံရောတဲ့ပြောင်းပြန်ကြီးဖြစ်မနေဘူးလားဖြစ်တယ်နော်သင်္ခါကြီးကမေတ္တာကိုယ်တာပြုဖို့ နော်မေတ္တာဆိုတာကိုယ်ကိုဖြစ်တာဆိုတာအဲ့ကိုယ်ကိုဟုတ်လားအဲအဲ့တော့ကြောင်းနေပြီဖြစ်နေကြစကားတိုင်းပါလေစကားတိုင်းမှာပြောနေတယ်မေတ္တာတော်ဝင်ဖြစ်နေတယ်နော်ပြန်လုံးဖို့ကောင်းတယ်ဒါဘာတန်းနဲ့ဟုတ်တယ်နေတယ်ဆိုတော့လောဘမဟုတ်ဘူးလား ဥပကိလေသာအငြိကြီးနာမေရမောင်နန္ဒတဲ့မလို့ပါလားမောင်နန္ဒတဲ့မောင်နန္ဒကိုဗမာပြန်ရမယ်ဘလို့ကိုမောင်ဖြစ်ခင်ဟုတ်ပါလားနန္ဒဆိုတာဖြစ်ခင်တဲ့မြင့်တဲ့ပုဂ္ဂိုလ်တဲ့ဟုတ်ပါလားဒါကြောင့်မလို့သူ့ရဲ့ နာမည်ပြန်မဲ့ဘာနာမည်ပြန်မဲ့ဆိုလို့ကျွန်တော်ဘယ်လိုပြန်ရမလဲ။ဟာပုဂ္ဂိုလ်လိုပြန်ရလို့အာဒါကလည်းသိခင်တဲ့ပုဂ္ဂိုလ်ကိုပြန်ပြန်ပုဂ္ဂိုလ်နာမည်ရေးလို့ဒါကပုဂ္ဂိုလ်နာမဘဝကြမှာမဟုတ်ပါဘူးသူကလူဘဝတွေကအဲ့ဒါလည်းပဲသူဟာမောနန္ဒကဥပ္ပလောထေရမရဲ့တီအဝင်းနဲ့ သူစိတ်ထဲမှာမြင့်မြတ်ပါရပန်းနေတာဘောကဘာမကြောက်လားဟမ်ရှိပါမလားဒီလိုဟာမျိုးဘာမှမဟုတ်ဘူးသံသာဝရီစိတ်ကဘာလို့မလားဘာလို့လဲဘာမှမဟုတ်ဘူးတတိကလေးရတို့ လားမလားဒီလာကိုဆိုတာကြားတယ်မဟုတ်လားဒါတော့ဒီတော့ဘာယတန်းတဲ့လောဘကြီးတော့အမြဲတမ်းဒီဒုက္ခမျိုးကိုပြန်နေတယ် စိတ်ထဲမှာဒီတရတတ်မဲ့တဲ့လောဘအငြိအကျေးဝင်တော့ဒီအငြိအကျေးကြောင့်သူကဒီဒုက္ခကိုကြောင်ကြည့်တဲ့ပုံစံမျိုးပါဘူး။ဒါကြောင့်အကျိုးပြုပါကိုမပြီးဘူးတဲ့ဒီလောဘဝင်လာပြီဆိုလို့ရှိရင်မလို့မပြီးကလေးလို့ဆိုတော့တဲ့လောဘဝင်လာတာနဲ့သူဟာအမှောင်ကြီးကြသွားတာပဲ။အနတ္တမန္တရာဟောတိယံလောဘောဘောတိမေရံ အမှန်ကြီးကြသွားတယ်ဆိုတာသူ့မှာဉာဏ်အလင်းရတာပြောတာလားဉာဏ်အလင်းရတာပြောတာအဲဉာဏ်အလင်းရတော့ကဒီပါအကြောင်းကျိုးကောင်းသိရတာတိုင်းမလဲဘယ်မှာနိုင်တဲ့ဒီဒုက္ခကြီးကိုသူမတရားခြင်းမတတ်မခြင်းဘူးဒါတကယ်သူမှတဲ့အမှုတွေကြီးပဲလို့သူမသိဘူးမဟုတ်ဘူးလားအကျိုးကြီးရရင်မသိဘူးတဲ့ဒါနဲ့ဒီနေ့တော့ ဩပရံပေရိမာကဖောင်းရံကပြန်လာဖောင်းရံကပြန်လာ ဒီခါမှာတော့သူလည်းနိုင်ကောင်းမှပလုံတော့ဒီအနာကိုအပန်းရှိလိုက်တယ်အဲ့ဒီလိုနဲ့အကြံစီနဲ့ပလုံအောက်ကနေပြီးတော့စောင့်ချောင်းနေတဲ့မောင်မောင်ကဒီဒိဋ္ဌိကိုဖျက်ဆီးလိုက်ပြောတဲ့ဒိဋ္ဌိများဟဲ့ဟဲ့မလုံးနဲ့ဟဲ့လူမိုက်လူမိုက်လူမိုက်မလုံးနဲ့လို့ဒီလိုပြောတယ်ဒါပေမဲ့လို့ လောဘကလေးကြီးနေတဲ့မာနကသူ့စိတ်ထဲမှာအမှောင်ကျနေတော့ဘာမှအကြောင်းအကျိုးအကောင်းဆုံးမလို့နေတော့ပြည့်စုံပြီးတော့ပြည့်။ဒီကျောင်းကထွက်ပါတယ်။ကျောင်းကထွက်လို့မြေကြီးပေါ်လည်းသူ့ချောက်ချနေတခါတော့မြေကြီးကသူ့စိတ်ပြီးတော့မြေသွားတယ်။မြေကြီးကလည်းချောက်ချနေတခါတော့မြေကြီးကသူ့ပြီးသွား ကြီးမားတဲ့အကုသိုလ်ကံကိုကျူးလွန်တဲ့ပုဂ္ဂိုလ်နေနေတယ်ဆိုတာမဖြစ်နိုင်ဘူး။အဲဒါဖြစ်နိုင်မှာပေါ့။အခုကလာလည်းပဲလူတွေကပြိမထားကြလို့နေနေတယ်ဆိုတော့အကျိုးကိုမဟုတ်တော့လည်းပဲသင်္ဍန်ကြီးမားတဲ့အကုသိုလ်ကံပြုတဲ့ပုဂ္ဂိုလ်ဟာတနည်းနည်းနဲ့တော့မကောင်းကျိုးရှိတာသိကြတယ်။ဟုတ်လား။ဒါတော့ဝင်လည်းခံရမယ်လူတိုင်းလည်းခံရမယ်။ဒါမှမဟုတ်အမြင့်တရားလည်းလက်ကြပုံလည်းမရေရင်လည်းဖြစ် ဒီလိုမျိုးကိုမျိုးမျိုးလိုမျိုးနဲ့ဒါတစ်ခုဖြစ်တာဖြစ်နေတာပဲ။အဲ့ဒါကြီးနေတဲ့အကုသိုလ်ကောင်ကိုဒီကဒီမှာပုဗ္ဗနာမှာဖြစ်တဲ့ဘာယတတ်မှုလောဘအငြိအကျိုးကသူ့ဘယ်အထိဆွဲချသွားလဲ။အဝိဇ္ဇိတိဆွဲချသွားတယ်။အဲ့ဒီဆင်းရဲလိုက်ကြီးမာတဲ့ဆင်းရဲရှိပါဦးမလား။မရှိဘူးတဲ့။ဒါကြောင့်လောဘတရားစိတ်ထဲဝင်လာပြီဆိုလို့ရှိရင်ဘာယတတ်မှု လောဘဝင်လာပြီဆိုရင်အဲ့ဒီလောဘကိုမိခမျိုးမှတမျိုးမျိုးနဲ့ပယ်မှုပယ်မှုအောင်ပယ်ပါတဲ့ပယ်လို့ဥယျာဉ်တော့ချမ်းသာမယ်တဲ့မပယ်ရနော်ဘယ်မှာပြရတယ်ဒါကြောင့်အဲ့ဒါလိုက်မကြည့်တဲ့လောဘရှိသေးတယ်အဲ့ဒါလိုက်မကြည့်တဲ့လောဘကလည်းပဲသူကြီးနဲ့သူဆင်းရဲတာရှိတယ်ဒါပေမဲ့အဲ့မှာမျိုးကြတော့လောဘလို့စိတ်အငြိုးကြီးလို့လူကိုဆင်းရဲစေတဲ့တရားလို့ မဒီမထားမိကြဘူးအမှန်တမဲ့ရဲ့ဘုရားမြတ်စွာဘုရားမြတ်ကဂန္ဓတတိဆိုတာတဟိတကြီးဒီရဲ့အိမ်ပြစ်မှာယရဏမန္တကြီးထိုးပြီးတော့အဲ့ဒီယရဏမန္တကြီးအလဲမှာဒီကျေတဲ့စာပွဲတောက်ပွဲကြီးပြီးကျင်းပလေရှိတယ် ကျော်တဲ့သာဝတ္တကိုပြုပြီးတော့မန္တဒေဝကရဏမန္တဆိုတာအထက်မှာရှိတဲ့အချင်းချင်းတွေကလည်းပဲရှင်ဝိကတံပရမယာတွေနဲ့ပုံရင်နဲ့ပြီးပြီးတော့ခင်ရခင်ရပြင်လာတယ်ဟုတ်တော့ဒီကံကပြောတဲ့ရှင်မင်းတက်တဲ့ရှင်မင်းကိုအတ္တတခုပဲအဝိယတပိဋ္ဌံလေတဲ့ဒီလိုဆိုတော့ဘလောက်ဒီရသာရတော်ကိုကြည့်တဲ့ဒီကံတော့ဒီအဲနားလည်လို့ကြာသင်ရပြီပေါ့ အဲ့ဒီမှာတောက်ွယ်တောက်ွယ်တွေအဲ့ဒီထက်အဲ့ဒီအခါမှာပြည့်မြတ်တောက်ွယ်တောက်ွယ်တွေအကုန်အပြည့်အစုံစီမံထားပြီးတော့သတိဉာဏ်နဲ့ခွက်ထဲမှာအဲ့ဒီတောက်ွယ်တောက်ွယ်တွေတစ်ခုတစ်ခုထည့်ပြီးတော့ဒီလိုကဒီတစ်ခုကကြားလို့ရှိတယ်ဒါအဲ့ဒီတစ်ခုရဲ့ဒီကြေရသာဝတ္တကိုစိတ်တွေကိုမြို့လူကြီးကလာပြီးကြည့်ကြ ကူပြုကြတာမမြင်ရတဲ့လူတွေကသူကထိုင်ကြည့်တဲ့လူကကြည့်နောက်ကမတရားကြည့်တဲ့လူကကြည့်အဲဒီမတရားကြည့်တဲ့လူတွေများလာတဲ့အခါကျတော့နောက်ကလူတွေကမမြင်ရတော့ကရင်တွေကတက်ကြည့်ကြတယ်ကရင်တစ်လုံးနဲ့တက်ကြည့်လို့မမြင်ရတော့ကရင်တစ်လုံးဆင်းနှလုံးဆင်းသုံးလုံးဆင်းမလို့ကြည့်လိုက်ကြည့်လိုက်တော့လူလူတွေများကြီးရတယ်ဘာမှမဆင်နိုင်ပါဘူးဒါနဲ့ င်းရောင်းသမားတယောက်ကအဲ့ဒီလိုဒီခင်းသွားတဲ့အခါကျတော့ဝဏ္ဏတပြေသာဝတ္တကိုကျင်းပါတဲ့မိနဲ့တိုးတော့မြင့်မှကြီးတော့သူ့ရဲ့ဖောက်တဲ့သူ့မိတ်ဆိုတာကဲဆံရရင်လားဒီလိုအထူးဆန်းပြရတယ်။ဒီနောက်ကျင်းရဲ့တမင်မှတစ်ခါပြရတယ်လားလိုက်ချက်ပြီးခေါ်ပါတယ်။ခေါ်တဲ့အခါကျတော့အဲ့ဒီကဏ္ဍပရိသတ်ကိုတော့အကြည့်ခံလို့ပြီးတယ် အောင်သမားစဉ်းစားကြည့်ပါမြို့လိုထင်အောင်လာတယ်ဆိုတော့အချိန်ကြီးပြီးရအောင်လာရမယ်တောရလာရတယ်ဆိုတော့တော်တော်ခံမလာလို့မရဘူးအဲ့ဒီဆိုတော့လေးနေမရှိဘူးမဟုတ်ဘူးလားလေးနေမရှိရမင်းနဲ့မှလည်းရပါမရဘူးသူသောသောထလာရမယ်တော်တော်၃နာရီလောက်၄နာရီလောက်မှထလာတယ်လောပန်ဘောလောမပါလို့ပြောရမယ် အလတ်မပါဘူးဆိုတော့ဒီကိုယ်ကအထမ်းနဲ့ထမ်းပြီးတော့မပေါ်လိုက်အဲ့ဒါမနေ့ကဤထားလာရတဲ့အိမ်လေးကမရတော့ဘိုက်ထဲမှာဗမာအကောင်ကဒီလိုပြီးကြတော့ဖောက်တော်ကျင်းတို့အဲ့ဖောက်တော်ကြီးကမေရမှာသူကမင်းသားရမှာကိုခင်းလေးတရားကိုမပြားကိုလိုက်ရောပြီးတော့ စားပြီးဘိုက်ထဲဘိုက်ပြောင်ပို့ရမှာပြီးတဲ့အခါကျမှအိမ်ပြန်ရမှာသမင်းတရားလို့နှစ်ပြားလို့နဲ့တမက်လို့ရပါမလားဟမ်တမက်ပြန်ဟုတ်လားအင်းတရားကိုနှစ်ပြားလို့တော့ဒီဒီရှိပုံကမှမကြက်ကိုတော့မဝဘူးတဲ့မင်းညာတာပဲပြောတယ် မင်းကလည်းကိုယ်လည်းရရပဲဘုံလိုက်ကွန်တရားအဲသူ့လိုသမားတွေတော့များကြလို့ပြေးရတယ်တော့ဘာကြောင့်လဲလို့ဆိုတော့မိရမိကြတော့ပြတ်ပြတ်သွားလို့တဲ့ပြတ်သွားတော့ညကြတော့မှငါမိလာတဲ့အခါထပြီးလာလိုက်မှတန်ပြီးဖမ်းပြီးရောက်ကြရဲတော့တဝက်မှုအစနဲ့ပုံမှန်အိတ်ခိုင်းပြီးတော့အဲညကြလို့ပြေးရတယ်ဘုရားကထမင်းမိုးညငါးကြက်ပေးလိုက်တော့ အခုတရားနှစ်ရက်မှာတဲ့အဲ့ဒီကောက်ကိုပြောတယ်ဆရာကျွန်တော်တို့ငါ့ပြက်နဲ့တမင်းမရဘူးပြလို့ပြောတယ်တဲ့ငါ့ပြက်နဲ့တမင်းမရဘူးဟာဟုတ်ပါမလားဆိုတော့ဟုတ်ပါလေဗျာလို့ဆိုတော့တမင်းတို့တော့မတကူဒါမှလို့တမင်းဆက်တော့ကြော့ထွက်တယ်လို့ဆိုတော့တော့မရဘူးတဲ့ဒီကိဒီခါငါးချက်နဲ့မဝရမယ်လို့ဟိုဖြစ်ဟိုခါမှာတော့မပြားနဲ့လောပါတာပဲဘုန်းကြီးငယ်တော်ကအဲ့ဒါမပြားဘူးတမင်းလောက်ပါဘူးတဲ့ အဲကားလေးလည်းကောင်းတယ်ဝါလည်းဝါတယ်အဲ့ဒါဒီလိုအပ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီအရိခါမတွေ့ဘူးမတွေ့ဘူးလေနော်ရုပ်ရှင်ရောက်ကြအောင်ကြည့်ရလို့ဒါအဲ့ဒီကနေတရားထမင်းစားမှာဒါတော့အခုသူ့ဖောက်တဲ့ကပိုက်ဆံပေးလိုက်တော့ဘုရားလာကြအထူးဆန်းပြရအောင်ဆိုပြီးတွားပြီးတော့ပြရတော့ခေါ်တော့လိုက်တော့ရဲ့ဒီလိုကြည့်ရင်ဘုရားကြည့်တဲ့အမလို့ ပေါ်လိုက်တဲ့ဒီမျိုးသမင်းတွေကြားတဲ့တိုက်ပွဲတွေပြီးရတယ်မလို့ဘူးနားမစားလိုက်ဘူးဘယ်လိုဒီဘလောက်စားခြင်းလဲမူဟထားနေတာမဟုတ်လားမူဟထားနေတဲ့သူကဘလောက်တိုင်းနဲ့စားတော့တယ်ပြေမရတော့မူပါမလားမဟုတ်ဘူးအမိတ်စားရင်လေထောက်တူလို့မရဘူးဘာလို့စိတ်တိုးတိုးကြတယ်သူ့ပငယ်ချင်းကဟဲ့ဘယ်တော့ဆက်ဆက်ထားတယ်တိုးတိုးတိုးတိုးနဲ့ ကြတော့သူမနေနိုင်ဘူးဆိုတော့ဥပမာရင်ဖြစ်ဘူး။ဒါတော့စားကြတာကြီး။ဘာမှတောင်းပြီးတော့မှာ။ဒီလိုကြလေ။ဒါမှမဟုတ်လည်းဒီမှာဘာမှဘာမှမကြည့်တော့ဘယ်ရမလဲ။လောက်တော့တိုးလို့တိုးလို့။ဒါကလည်းအကျဉ်းချင်းဘာမှတောင်းမှာမဟုတ်ကြတော့ဒီလိုဘလောက်ကြအောင်စားကြတဲ့စိတ်လောဘ ကိုင်းလာကြလဲဆိုတော့တကယ်ချင်းကမပြောတော့ဘူးသူ့ဟာတူလဲဘလို့ဘလို့ရောက်တာမှမလို့ဘူးတစ်ထည့်ရှိရောက်တာကိုတွန်းဒီထိုးနေရောက်ကြတယ်နဲ့တူပါတယ်ဟောလူတွေလဲဝိုက်ပြီးကြောက်ကြည့်ကြတယ်ရောက်တာတော့ဆက်ကျင်းတဲ့တပည့်နဲ့တဲ့ကျွန်တော်ဒီကားလေးတစ်ခုနှစ်ခုပြောပြမိပါ ခုံးကြီးစားတဲ့တောက်တဲ့အစားအစာတွေကတခုခုကိုကျွန်တော်ပြေးတာကျွန်တော်စားကြင်လို့ဘယ်လိုမှပြတ်မကြောက်တောင်းရပါလဲအဲတော့တကယ်အော်အမှန်ကစားကြင်ကိုစားကြင်ရောပြေးရမှာပေါ့ဒါပေမဲ့ဒါအမှန်ကတော့ဒီများဒီလိုပေါ်ပေါ်ရာရာတွေတန်းနိုင်တန်းနိုင်အောင်မထိုးအချွေချိမကြရည်ဖြစ် ကိုယ်ဆင်းရဲပိတ်ဆင်းရဲခံပြီးတော့အဲ့ဒီဆင်းရဲနဲ့ရင်းနှီးမှုယူရတဲ့ရရရတဲ့အစာပေါက်တွေဒါကြောင့်မြင်းလည်းပဲဒီဟာမျိုးစားကြတယ်ဆိုလို့ရှိရင်အဲ့လိုဆင်းရဲနဲ့မြင်းယူရလို့မယ်မိခံဘုံနဲ့မိစိတ်နဲ့ရင်းနှီးရလို့ဒီလိုကိုရပါရဲ့စားကြနေပြီဆိုတော့ဒီဟာလိုကအာတပင်းနဲ့စားတာစားလို့တော့မလို့ရလို့ကျွန်တော်လို့ဒီကောင်းပြီဒီလိုလိုကြည့်ရင်မိသားတော့ရင်းတယ် များကာရောတကောပြီးတဲ့အခါကျတော့ဒုက္ခလာတော့ခေါ်လိုက်တယ်အဲဒီကာရောတကောပြီးတော့တောင်းနေရတာဒုက္ခညာဘုန်းကြီးကတထုံးလေးကိုတော့မင်းတော့ပြီးရမှာပါကဲကဲဒါလေးတော့မင်းသာဒီသာထပ်ပြီးတော့မတည်ပါတော့ပေါ့နော်အခုကဘာမှမပေးလိုက်ဘူးလေအဲ့ဒါနဲ့ကာရောတကောပြီးတဲ့အခါကျပရိနိဗ္ဗာန်ရောက်တဲ့အခါကျတော့ဟုတ်ပြီကွာ အဲ့ဒါဟာဒီတစ်ပတ်လုံးပုံပြီးတုံ့လုပ်ရတဲ့ပိုက်ဆံရဲ့ဝေဒနာရဲ့ငွေရဲ့ဥပ္ပါရဲ့သဘောတဘောပဲအဲ့ဒါမင်းလည်းပဲအဲ့ဒီသဘောတဘောမျိုးစိုက်ရင်ပိုက်ဆံရဲ့ဆိုလို့ရှိရင်ငါအိမ်မှာသုံးနှစ်ကျင်ခံဟောသုံးနှစ်ကျင်ခံဒီလိုကျင်မရဘူးတာမှတ်ပြီးတော့လုံးတမပါသုံးနှစ်ကျင်ခံဒီလိုလုပ်ရမယ်တဲ့ဒီလိုလုပ်မယ် ဒီပြိဿကဘယ်လိုလုပ်လဲဘယ်လိုမလုပ်ဘူးနော်ဘယ်လိုမလုပ်ဘူးဒါပေမဲ့ဒီဖြစ်ကြတာအိန္ဒိယမှာဖြစ်တဲ့ဖြစ်တဲ့အိန္ဒိယသားတွေဆိုတာသုံးရည်ပါဒီကဇာတိဝါဒဇာတိဝါဒတွေဆိုလို့ရှိရင်အဲ့ဒါတမိတ်တရားရလည်းတရားနဲ့တို့လုံးလိုက်တယ်မဟုတ်လားဟုတ်တယ်မဟုတ်လားတရားနဲ့လည်းလုံးလိုက်ပြီးတော့ကလဘဲဝါနေတာပဲ ဆိုတာအသင်ရဲ့ပမန်းခံနိုင်တဲ့လိုက်တဲ့ရဟန်းများရှိတဲ့အဲရဟန်းများရှိတဲ့နောက်ကြာတော့တကူလေးကြာလာတဲ့အခါကျတော့ရဟန်းတို့တော့မှအဲ့ဒါတိုက်ကြီးကြာကြီးကုမ္ပဏီကြီးနဲ့အဲ့ဒီအခါကျတော့မှဗမာတွေကိုမှားတယ်တမျက်လေးလေဟုတ်လားဒါအထယ်လေးတွေလည်းလဲကုလီလုံးတော့ဒီခါကျတော့ခိုင်းနေအဲ့ဒီဆိုအဲ့ဒီကပူပြီးတော့လူကလည်းထိုက်ချရနေတယ် အဲ့ဒီလိုလူမျိုးတွေညဒီတရားကမနာပရိနဲ့လိုက်ပါမယ်ဘုန်းကြီးကလည်းအဲ့ဒီအခါကြတော့ဒီနေ့ကဒီနေ့တွေပြင်းနေတူပါရဲ့မကြည့်ရင်ဒီတရားဒုက္ခရောက်မှာပေါ့လေအဲအင်းကြီးကရောက်ခဲ့တဲ့အခါကျသိရောက်ခဲ့တာအမှန်တရားရောက်ခဲ့တယ်ဘဝဟိုလိုများကြပြလက်ထက်ကအဖြစ်ပြတဲ့ဟာတချို့ကမယုံကြည်နိုင်ကြတဲ့တောင်မှပဲဖြစ်တယ်ဒီလိုလုပ်တဲ့လူတွေ ဆိုလို့ရှိရင်လည်းပိတ်ပြီးတာကြောက်ပြီဆိုလို့ရှိရင်လည်းပဲအဲ့ဒါချီခိုးတာပဲဘုန်းကြီးဟိုဆက်လက်ဘုန်းကြီးကအင်းရတဲ့မှာနေတော့အင်းရတဲ့ကျောင်းပါတော့ဥပ္ပိမာယောမြတ်စွာဘုရားပြိဋိဘံဆံလို့နေရအဲ့ဒီပေါ်တော့အဲ့ဒီမှာဘုန်းကြီးအိမ်နေပြီးတော့ဘုရားပြိဋိဘံဆံမှာအာယုန်ပြီးပြိဋိဘံပြိဋိ သပြီးတော့လေလိုက်ပြီးတော့ပြန်တော့ကရတိဘုရားဆိုတာအဲ့ဒီဘုရားမှာအဲ့ဒီဘုရားကြီးတော့ယထာကြီးရအဲ့ဒီဘုရားရောကားမြင်သွားရခုနကလည်းမကြည့်တော့ကားမြင်သွားတော့ကရတိဘုရားရောက်ရောက်တော့ဒီလိုနဲ့အလိုဘုရားတမေလာကောင်းအောင်လေဒါနဲ့လောကကြီးကြီးမြင်လာလေးတွေ့ချင်လို့လူလန်းဆန်းသွားအောင်ဆိုပြီးတော့ သေးအိမ်မေဝင်သွားတယ်ပရိသနာအဲ့ဒီလက်ကိုရှိကိုမျက်နှာတွေ့ရအောင်ဆိုပြီးတော့တမင်းကိုလှုပ်ထားတာဒီကမှရှိတယ်မဟာနဂရလို့ခေါ်တယ်ပါဠိလိုကမဟာနဂရရောသူတို့ခေါ်တယ်မဟာနဂရလို့ခေါ်တယ်ပါဠိစကားလုံးမှာပဲရေးလာတာတော့ပါဠိစကားလုံးဆိုတော့ဆိုတော့အမှန်ဆုံးလို့ပြောတယ်ဒီစကားလုံးကမဟာနဂရဝင်ကြတယ်အထက်မှာရေမုတ်လေးမုတ်ရှိတယ် သူတို့သင်ထားရတာအဲ့ဒီရေငုံလုံးလုံးနဲ့မြင်နေခြင်းကမာယာအဲ့ဒီမာယာအလို့မှမှာအမှန်ကိုဆရာအောင်ဆိုပြီးတော့တန်ရုပ်ခုံကြီးလိုက်တာဘုန်းကြီးကလာတဲ့အခါကျတော့သိကြပြီးတော့လူလည်းညတော့ပြန်ဆက်လာတယ်အထက်မှာကလာတော့သိကြခုံမှာဆံငန်းလို့ ဒုက္ခကြီးတွေနဲ့အဲ့တော့ဒုက္ခကြီးတွေတိုင်နေဆိုတော့ဒီကလားတွေပါကလားတွေအဲဘုရားပရိသတ်မျိုးနဲ့ငါးကြောင့်ပါကလားကိုဟုတ်လားကလားနာကြောင့်တော့ဒုက္ခကြီးတွေတိုင်နေဘုရားကြည့်လို့ဒုက္ခတွေလေးတွေမဟုတ်ဘူးဒီလိုမှာတို့တရားတရားပါရရှိတယ်ဒါနဲ့ဘုရားကအထမ တိုက်တွန်းပြီးတော့မြန်မာပြည်လက်ရှိလက်ရှိပြီးတော့ရှိစေအဲဘုန်းကြီးကြည့်သေးနေတော့ထိုင်းနေတဲ့ကလားတော်ကလှမ်းပြီးဟောက်ဘူးဘာနဲ့ဘုန်းကြီးနားမလဲပါဘူးဘုန်းကြီးကမနေ့ပါကတော့ပြောပြပါချင်လာကြအောင်မပတ်တော့ဒါမှမဟုတ်အဲ့ဒီကလားပြောလိုက်တာနားမလဲဘာဖြစ်ရပြီးလိုက်တော့ပြီးလိုက်တာကတော့ဒါမှမဟုတ်ငါ့ကိုငါ့ကမမပဲလို့ဒီလိုကပြီးလိုက် ဘာနာကိုလေးဆွဲပြီးတော့သူ့မြင်ရင်းပြန်ဆောင်လိုက်တော့ဆွဲဆောင်လိုက်တော့အဲ့ဒီခါကျတော့သူပြောတော့ကသူကြီးနားလည်သွားတယ်။ဘာပြောတာလဲဆိုတော့အဲ့ဒီရေမောဟာမျက်နှာလေးကိုရေမောဘာလို့ချောပြရတာလဲ။အမှန်တော့ဟိုထွက်သွားတဲ့လူတွေလည်းသူတို့လည်းမျက်နှာလေးကိုကြည့်ပြီးတော့ကြတာလေ။အဲ့ဘုန်းကြီးကတော့ကြောက်မလားလို့ပေါ့လေ။၆ပါ ဒါခေါင်းကအဲ့ဒီအချိန်မှာခရီးရသွားတော့လူကစီးပန်းလူအလားလားခုခန္ဓာကိုယ်ကတရက်တာလည်းရှိတယ်ကိုယ်ကသုံးခါနေကြီးတယ်အဲ့ဒါမှတ်မှတ်ရရအဲ့ဒီခါတော့အဲ့ဒီခေါင်းကတရားဆောက်ကလည်းရှိနေတယ်တရားဆောက်ကလည်းရှိနေတယ်ဒါနဲ့ ကြီးကနေဒီလောက်ကြောက်လွှဲနေတာဆိုတော့ကလားဆိုတာလူဘောရတယ်သူကဘုံတော့သိတယ်ဒီမှာတက်တက်ဒီဒီတွေဒီတွေလိုက်တာလေလို့ဆိုကြထောင်းတဲ့ဘောကထွက်တာထွက်တာနဲ့သူကမဟုတ်တဲ့ကြီးဆိုင်လေအဲ့ဒီခုံမှာဒုက္ခရတော့ထောက်လို့ခေါင်းကတိတိသားရတယ်ခေါင်းကြီးအရာကသူ့ခေါင်းမှာခေါင်းတစ်လုံးကျော်လို့ရှိတယ်ဒါနဲ့ခေါင်းကဘာလောက်ကြလဲလို့ဆိုတော့ သိလို့ကလားလို့မပြောဘူးအင်္ဂလိပ်ကိုပြောပြီးတော့ဘုန်းကြီးကလက်ပြီးနဲ့ခိုးကလေးလိုပါလို့လည်းကိုယ်စားလုပ်တာလေအမှန်တော့ဒီလိုလေဒီကလားလောက်လိုက်လည်းဘုန်းကြီးကခိုးမှာအဲ့ဒါရုပ်ပြီးတော့ထွက်လာတယ်အဲ့ဒါအိန္ဒိယသားရဲ့ဓာတိကြောက်မှန်းပြီးရင်ထဲချောက်တယ်အဲ့ဒါသူကြောက်ပြီဆိုလို့ရှိရင်ထိုင်းစီခိုးတာဒီလား ကတာကအခုတော့ပြန်မမူပါဘူးဆရာတော်ဥပ္ပိလောကဆိုတာပထမကကတာနဲ့နောက်ကြတော့ဘုဒ္ဓတရားဟောဒီသတင်းလုံးဘုရားပြောတယ်ဥပနကတော့အိန္ဒိယဘက်မှာနေရဲနဲ့အရှင်တရားဓမ္မတရားပါလာတဲ့ဇမဂေတရားတွေအကုန်လူသိမှထားခဲ့တယ်ဓမ္မတရားပါလာတဲ့ဇမဂေတရားတွေဆိုကြအကုန်လူသိမှထားခဲ့တယ်ဒီကမကြီးခဲနေတဲ့ကြီးခဲရဲ့ရှင်တရားမင်းမဖြစ်ဘူးတော့ သူကလောကသွားတဲ့အခါကျတော့ဟုတ်တယ်သူကပြောတဲ့အတိုင်းပဲဒါသူကပြောတယ်ကျင်ကလားဆိုတာတကယ်ဟုတ်မှန်တယ်ခရားတယ်ပိုက်ဆံလေးကိုပြားပေးလိုက်တယ်ဒီကလားတွေခိုင်းနေလို့ခိုင်းတယ်ပိတ်ပြီးတော့မိတယ်လေတဲ့အခဏမသေးတာမင်းပိတ်နေကျင်ခန်း ဒီသာဝတ္တရားကိုစားပြရမယ်ဆိုတော့ဇာတိကဒီဇာတိကြီးတယ်လို့လောက်တာတော့မာမပရိနဲ့လောက်ပါမယ်ဆိုပြီးအဲ့ဒီအိမ်မှာတိုင်းနေလောက်တော့ဘုန်းကြီးဒီပြိဿနေတယ်ဘယ်လိုလောက်မလဲဆိုတော့ဘယ်လိုမှမလောက်ဘူးတော့ဘယ်လောက်ပါမလဲဗမာကိုဟုတ်လားဒီကဆိုကြပါစို့တော်တော်တုတ်တော့ကောင်းနေပြတဲ့အခါကျတော့အဲ့ဒီပုံရဲ့အတွက်မှာအလုံးမျိုးစုံလောက်ရတာဗောသင်လည်းထောက်တာတောက်ရတယ်ရေလည်းခါရတယ်လည်းလည်းထုံရတယ် အဝတ်လဲဆိုရတယ်စုံလို့ပေါ့မြင်လဲရရတယ်ပေါ့ကိုယ်စင်းရစိတ်စင်းရမယ်ပေါ့သုံးခုပြပါရဲ့ဒါအဲ့ဒီသုံးခုတာစင်းရကြီးကိုဒီလိုခါတာပါကြောင်းလဲလောဘမဟုတ်လားလောဘတော့စားဝဲတောက်ဝဲမြင်တာနဲ့စားကျင်တောက်ကျင်တဲ့လောဘ အခုကအတိတ်ကဥတမလောဘနဲ့ဒီလိုလိုအချင်းဘာမှမတူဘူးဘူးပဲဟုတ်တယ်မဟုတ်လားဟိုအကြောင်းအရာလိုက်ပြီးတော့ဒီကလုံးတတ်တာနာမည်ကွဲတာပဲရှိတယ်လူကျင်တတ်နိုင်မှုမြတ်တတ်မှုအနေနဲ့ကတော့အတူတူပဲဆုံးတာအတူတူပဲဒီတော့အဲဒီလောဘရဲ့အာရုံဖြစ်တဲ့စာဘောတတ်ပွဲကိုသူမြင်တဲ့အခါကျတော့တကယ်လို့ဒါဒီပုဂ္ဂိုလ်ဟာ မြတ်စွာဘုရားလက်ထက်မှုဝိပဿနာရှုနည်းများပြည့်မယ်ဆိုလို့ပြီးရနော်မြင်ရတာမြင်နေနေနေရှုမြင်နေမရှိတတ်လို့မို့စိတ်ထဲမှာလေကျင်တတ်နေမှုစားကျင်တဲ့တဏှာတွေဖြစ်လာပြီဆိုလို့ရှိရင်စားကျင်နေစားကျင်နေလို့ရှုနေဆိုရင်ဖြင့်အဲ့ဒီစားကျင်တဲ့လောဘဟာကြောက်မသွားတော့မှအားသေးမသွားနိုင်ဘူးလား အားလို့သွားပြီဆိုလို့ရှိရဲ့သွားတောင်းနေဖြစ်ဖြစ်မလားမဖြစ်ရင်သုံးနှစ်ကြံခံရလို့ဖြစ်ဖြစ်ပါမလားမဖြစ်ဘူးအခုတော့ဒီနည်းမသိတဲ့အခါကျတော့မရှိဘူးမရှိဘူးကလောဘကတိုးတယ်တိုးလာတော့နောက်ဆုံးမှသုံးနှစ်ကြံခံရတဲ့အချိန်ကြီးဆင်းရဲခံစားနေရတယ်ဟုတ်တယ်မလားရှိတာရင်ဒီဆင်းရဲတွေးတာမလားဟုတ်တယ်ရှိတာအောင်လေ့ကျင့်လို့မလိုဘူးလားလိုတယ်နော်တကယ်ရှိ တကယ်အဲ့ဒီလောဘအားသေးသွားတယ်နိုင်လို့ရှိရင်စိတ်ကနိုင်ရင်ဒလုံငိမ့်တယ်ထို့ဒီကဒေါသလည်းဒီတိုင်းနဲ့ဖြစ်လာရင်ဒလုံရှိစိတ်ဆိုးတဲ့စိတ်ဆိုးတဲ့စိတ်ဆိုးတဲ့ထပ်ခဏကကြီးစိတ်ကအားကောင်းလာပြီဆိုလို့ရှိရင်ဒေါသကအားသေးသွားတာပဲနောက်ဆုံးဒီဒေါသငိမ့်သွားတာပဲအဲဒေါသငိမ့်ပြီဆိုလို့ရှိရင်အဲ့ဒီအခိုက်အတန့်မှာရှင်ငိမ့်တာမှတ်တယ်ဒါကြောင့်လောဘအာယုံမြင်လိုက်ကြအကုန်ရှိရမည် ရှုမှလိုက်တာဒုက္ခနာလောဘမဝင်ဘူးမရှိမိလင်လောဘဝင်သူဝင်ကျွရမည်ဟုတ်ကဲ့လားမြင်နေကြတယ်လို့မရှိဘူးလို့မြင်နေမြင်နေကြမှုအကြောင်းပြုပြီးလေကင်တတ်နေမြတ်တရားမှုလောဘအဝင်ခံရပြီဆိုရင်အဲ့ဒီလောဘရှိတော့ဟုတ်တယ်မလားမြတ်တဲ့မြတ်တဲ့တတ်တဲ့တတ်တဲ့လေကင်နဲ့လေကင်နဲ့ရှိရရှိရင်းပါလိမ့်မယ် မရှိဘူးဆိုလို့ပြီးရနော်ငါလိုပင်ငါတတ်လို့တာကနေပြီးတော့အဲ့ဒီတတ်မှုပွားလို့မလို့ဒုက္ခများပြီးတာမှတ်ကြရောဟုတ်လားမရှိဘူးလင်လောဘဝင်သူပင်ရှိရမည်သူမရှိလင်ငါကောင်းခြင်းခင်ဇောလန်ဒီအဲ့ဒီဒေါသလောဘကိုမရှိဘူးဆိုလို့ရှိရင်တော့ဒီလောဘကငါလိုချင်တယ်ငါတတ်နေရတာမေးပြီးတော့ဖတ်ပြီးတော့ခင်မမှုဆွဲလိုက်မှုတွေပိုပြီးလာလား ပြီးလာတော့ဆိုလောဘအာယုငြင်းလိုက်ကြအကုန်ရှိရမည်သာထက်ပါတယ်နော်လောဘအာယုငြင်းလိုက်ကြအကုန်ရှိရမည်